ရှုမှတ်လို့ရှိရင်ခန္ဓာတိုက်တာအပွင့်တာတည်သွားတယ်ကြောင်ကျိုးဆက်ပုံတွေလည်းတည်သွားတယ်မျက်စိရဲ့သဘောပဲဆိုတာလည်းတည်သွားတယ်ဒီနည်းနဲ့ပဲအစဉ်စဉ်အစဉ်စဉ်တည်သွားလို့ရှိရင်မတိမှုအဝိဇ္ဇာဥခေါင်းဟာပြတ်သွားတယ်အဲလိုအဝိဇ္ဇာဥခေါင်းပြုတ်ကြရမှာပြတ်ရမှာ သူရဲ့အပေါ်ဖြစ်တဲ့တတ္တသနာဝိရတတိဓမ္မာရီပညာတွေလည်းအဲဓမ္မာရီတွေလည်းပါနေတယ်ဆိုတာပေါ့လေအဲ့ဒါတွေထည့်သွင်းပြီးတော့ပြောပါပါတယ်အဲ့ဒါဒီနေ့အဲ့ဒါတွေအစားထားပြီးတော့ဆက်လက်ပြီးတော့ရှင်းပြပါမယ်လူရဲတို့ဖြစ်လာပြီဆိုရင်လူပြည်သားရေးအတွက်ကိုယ်လို့စိတ်ထားသုံးပါးလုံးရည်ကြည်စေနိုင်တဲ့ ကျိုးစီးပွားအစ်င့်မှာသီလသမာဓိပညာအကျင့်ကျင့်သုံးရေးဟာလူတိုင်းအတွက်အရေးကြီးပါတယ်။အဲ့ဒီတရားတွေနိတိတဏ္ဍာမှာတော်တော်လေးကျင့်နာလောက်တဲ့အထိပြည့်စုံဖို့ဆိုတာကစိတ်ဥစွာယုံကြည်လက်ခံမှုအကျမ်းစာတတ်တာတရားရှိမထားရင်စိတ်ဟာမနည်းရမှာဘူး။ ဒါရှိဥစွာတတ္တတရားရှိထားဖို့အရေးကြီးပါတယ်။အဲဒီတတ္တတရားစိတ်အစဉ်မှာမကပ်ရလို့ရှိရင်စိတ်ဟာမတောင့်တော့ကြီးပဲ။စိတ်မတောင့်တော့ဖြစ်လို့ရှိရင်ကိုယ်ကလည်းပဲမကျွလုံတော့ဘူး။နိမတနိဝါဒဆိုတာလည်းပဲဘယ်နည်းနဲ့မှမရှိနိုင်တော့ဘူး။အဲဒါမရှိရင်အောက်ကျတဲ့သဘောမရှိလို့ရှိရင်ဒီပုဂ္ဂိုလ်ဟာတကယ် ။ဒီရဲ့အကျိုးစီးပွားအစစ်မှန်ဖြစ်တဲ့ကြာသမားကြီးပညာအကျင့်တရားကျင့်သုံးရေးမှာနိခံလို့တဲ့ဆန္ဒလည်းပဲမပေါ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့တတ္တတရားနဲ့စိတ်ကြော်ပြောင်းအောင်လုပ်အောင်ပါဘူး။မကြော်ပြောင်းလို့တော့ဘယ်ဆန္ဒပေါ်နိုင်လဲ။ရိုးရိုးပုဂ္ဂိုလ်ရင်မှာတော့သမယောကြတတ္တတရားတော့ရှိကြမှာပါပဲ။ဒါမှမဟုတ်အဲ့ဒီသမယောကြတတ္တတရားကတော့မလုံလောက်ပါဘူး။အဲ့ဒီသမယောကြတတ္တတရားကို နှုတ်ပေးတဲ့အနေနဲ့ပေါ့လေတရားနာလူစိတ်ကြီးမွေးရပါတယ်ပြီးတော့ကိုလို့စိတ်ဓာတ်သုံးပါးလုံးယူကြည့်စေနိုင်တဲ့ဤကောင်းတွေပေါ့လေလိလာလိုတဲ့ဆန္ဒတွေပေါ့လေဒါတွေဖြစ်ရပါတယ်ဆန္ဒဖြစ်တဲ့အတိုင်းအဲ့ဒါတွေလိလာလိုက်လို့နာကြားတဲ့တရားတွေမှာလက်တွေ့ကျင့်သုံးခြင်းကြောင့်ရနိုင်တဲ့အကျိုးလေးတွေသိရပြီဆိုရင်ငကုတဏှိယတ္တတ္တသုံးဖို့အေးဆက်ဆက် စိတ်နေသလိုဖြစ်နေတဲ့တတ္တတရားဟာထူးခြားခြားနိုးလာတယ်။တရားနာကြားခြင်းဖြင့်နိုးလာတဲ့တတ္တတရားကိုတကယ်မိရဲ့တဏ္ဍာမှာတရားရဲ့အည်အသွေးတွေတရားရဲ့အကျိုးတွေပေါ့လေဖြစ်ချင်းစီလိုတဲ့ဆန္ဒဖြစ်ပေါ်လာတော့တာပဲဆန္ဒဖြစ်ပေါ်လာပြီဆိုရင်လက်တွေလည်းပဲကြိုးစားတော့တာပဲဝိရိယလည်းလာတော့တာပဲ အဲဒီကြိုးစားအထုတ်မှုကလည်းပဲအဆင့်30နဲ့ကြိုးစားအထုတ်ရပါတယ်အဆင့်30ဆိုတာကတိအာရမဓာတုအစာပြေးကြိုးပမ်းအထုတ်မှုသူယောဂီညာရိပ္ပံတရားရဲ့အကျိုးတွေနားလည်ပြီးတော့ဒီတရားတွေဒီအကျိုးတွေရလို့တဲ့ဆန္ဒပြင်းပြပြထားပြီးတော့ဒီဌာနမှာယောဂီဖြစ်နေရောက်လာကြတယ်တရားနိနာယူပြီးတော့ စိတ်ဥစွာပေါ့ကိုယ်ရဲ့ကထင်ရှားပေါ်ရအာယုံထင်ရှားကြလိုက်ပြီးတော့ရှိမှရေးအတွက်အစပြုပြီးတော့အကြောင်းပြဆိုင်လိုက်ပြင်းထောက်တဲ့ခါမှလည်းပဲစောက်စိတ်ကပြီးတော့ပေါ်တိုင်းအာယုံမလွတ်တတ်မှလည်းဘူးအစပြုပြီးတော့ရှုစားအထုတ်လိုက်အခြားကြပေါ်ရလေးတွေလည်းပဲပေါ်တိုင်းပေါ်မိသမ ्या လေးတွေဆွေးမြေ့စွာမှတ်နိုင်ရေးအတွက်အစပြုပြီးတော့ရှုစားရှုပါအထုတ်လိုက်အဲဒီအစပြုပြီးတော့ရှုပါအထုတ်တာကအာရမဓာတုခေါ်ပါတယ် အဲ့ဒီလိုစက္ကန့်တိုင်းမလတ်ပေါ့မိနစ်တိုင်းမလတ်နာရီတိုင်းမလတ်ဒီလိုပဲအစာပြည့်ပြီးတော့ကျိုးပါအထုံရတာပဲတရားမှ24နာရီရှိတယ်24နာရီတည်းကလုံးဝအိပ်ပျော်ခြင်းခြံလာထားပြီးတော့ခြံတဲ့အချိန်မှာသွားနေလုံးရနေလုံးထိုင်နေလုံးအရာပေါ်ဆဲလုံးကိုယ်လုံးဆန်လုံးစောင်းလုံးနေလုံးကြွားလုံးလှမ်းလုံးခြားလုံးအလတ်မရှိရအောင်ပေါ့လေအများကတောင်းရဆိုင်သေးနေတော့အစာပြည့်အထုံနေတော့ စိတ်ဟာအေးဆက်ဆက်ဖြစ်မသွားဘူးပျော်ရဲရဲဖြစ်မသွားဘူးအဲ့ဒီအေးဆက်ဆက်ပျော်ရဲရဲသီလဝိတာခေါ်တယ်ဟွန်းအပြင်းနဲ့ခေါ်တယ်ကောတိစာလို့လည်းခေါ်တယ်အဲ့ဒီအပြင်းကိုကြောက်ပါတယ်အဲ့ဒါဝိရိယရှိတဲ့အတွက်ဝိရိယကစိတ်လျော်ရဲမှုအေးဆက်မှုပြင်းကြောဆွဲမှုပေါ်ဒီအပြင်းကိုတိုက်ရိုက်ပယ်လိုက်တာပါပဲသူအချိန်ရလာလို့ရှိရင်နောက်တတိသမารိ ထူးခြားခြားကြီးဖြစ်လာတယ်။နောက်ပညာပါဖြစ်လာနိုင်တယ်။အဲဒီတတိကမာရီပညာအစွမ်းနဲ့လည်းပဲတွယ်ဝိုက်တဲ့နီးနေပါလိမ့်။ကိရိတာကြီးကျင်းသွားနိုင်တယ်။ဒီလိုကြောင့်ကြဆိုင်ခြင်းလို့တတိကပေါ်လာပြီဆိုရင်စိတ်ရှင်ကိရိတာမွေရအောင်လို့တတိကသိချုပ်ပြလိုက်ပြီ။ဒီတတိကဘုရားရဲ့အစွမ်းကြောင့်ဖြစ်တဲ့တတိလေလို့ဆိုတော့ကကြောင့်ကြဆိုင်တဲ့ အာရမဓာတုပေါ့လေလုံလောက်ရဲ့အစွမ်းနဲ့ဖြစ်ပေါ်တဲ့တတိပဲကျွေးမြဲစွာရှုမိရဲ့ရှုမိရရှုမိရအောင်လေးပေါ်မှာဖောင်းတာရှုမိဖောင်းတဲ့ပေါ်မှာပိန်တာရှုမိပိန်တဲ့ပေါ်မှာအခြားခြားပေါ်ရာကိုရှုမိရရှင်ကျောင်းရဆိုင်ကိုရှုမိရရှင်အဲဒီရှုမိရအောင်ပါစိတ်ကလေးတွေကစူးစီးမိနေတာပဲအဲလိုစူးစီးမိတဲ့အခါစိတ်ဟာပြန်ကျဲသွားတာမရှိတော့ဘူးစိတ်ရဲ့စူးစီးမှုသမာဓိပါတခါလေးဖြစ်လာတာပဲ အဲ့ဒီလိုသတိတမာရီအားကောင်းဖို့အတွက်ပေါ့လေကျိုးပန်းရာမှာအကြောင်းအလျော်စွာမတက်မတာမှုတွေပဲဖြစ်တတ်တယ်ပထမဆုံးကိုမတက်တာမှုနောက်စိတ်မတက်တာမှုဒီလိုဖြစ်တတ်တယ်ဒီကောတက်တော့တက်တာနေနေကြဖို့ဒီပုံကိုရာအခုစိတ်ကိုလည်းပဲချုပ်တီးပြီးတော့ကိုယ်ကိုလည်းပဲညီတက်အောင်ပေါ့လေထိမ့်လိုက်ရတာကို မျက်စိလည်းကြည့်ခြင်းလည်းမကြည့်နားလည်းထောင်ခြင်းလည်းမထောင်ဘူးအစစအရာချုပ်ပြီးနေရတယ်ဆိုတော့စိတ်ပင်မလာပြီစိတ်ပင်မလို့ရှိရင်ကိုယ်လည်းပင်မလာပြီငကူကတက်တောင့်တက်တာနေတဲ့နေမှုကိုကြိုက်တဲ့ပုံစံတွေဆိုလို့ရှိရင်အကျဉ်းချတစ်ခါလည်းနေပြီးတော့စိတ်ဟာယုံကံလာတာပဲယုံကံကတော့တက်တောင့်တက်တာပြန်ပြီးတော့နေနေတာလေးတွေ ပြင်ကျင်တာလေးတွေရှေ့ကျင်တာလေးတွေကြောင်းကျင်တာလေးတွေပေါ့ပျော်ရဲတဲ့စိတ်ဖြစ်တာအဲ့ဒါအပြင်းခေါ်တယ်အဲ့ဒီပျော်ရဲတဲ့စိတ်ကျော်လွန်သွားတဲ့အထိဒီလုံးလာဝိရိယကိုတိုးမြှင့်ပေးပါတဲ့အဲ့ဒါနိကမဓာတုလို့ခေါ်တယ်တဆင့်တိုးရင်အပြင်းမှလုံးရအောင်ကြိုးပမ်းအားထုတ်မှုတဲ့အဲ့ဒါလေးကိုရှိရပါတချို့တတ္တသနာရှိလို့လာရောက်အားထုတ်တဲ့ပုဂ္ဂိုလ်များဟာ အဲ့ဒီလိုဓာဏီမခံနိုင်တာနဲ့ဟုတ်လို့နေရာတုံးရနဲ့ပြန်ပြေးတာလည်းရှိတယ်။ပြေးပြီးတော့နေရပြင်မယ်လို့တခါတခါအဲ့လိုအခက်အခဲလေးတွေကြုံသွားရင်ထိုင်တော့ခါမှာမခံတာမှုတွေကြုံသွားရင်ထိုင်ရမယ့်နေရာတော့ပြန်ပြီးတော့မကြည့်ကျင်တော့အောင်လည်းဖြစ်သွားတတ်တယ်။တရားအထုတ်ဖို့ဆိုတာသူနည်းနည်းကြောက်သွားတတ်တယ်။ကျိုးလည်းပဲအတော်ကြီးကြောက်သွားတတ်တယ်။ဒီကောင်ကြီးကစားနေတိုးလိုက်လို့ရှိရင်တွန့်သွားတယ်ပေါ့လေ။အဲ့လိုတွန့်တော့တွန့်တော့ဖြစ်နေတတ်တယ်။အဲ့ဒါကောတိစ္ဆာခေါ်တယ် အဲ့ဒါကိုနိုင်နေဖို့သိအရေးကြီးပါတယ်တချို့တချို့ယောဂီလည်းငါလာမိတာမှားတာပဲကျုပ်တိုက်တွန်းတဲ့ပုဂ္ဂိုလ်တွေကရှိနေတော့အာနာပါနာနဲ့ဆက်ပြီးတော့နေရတဲ့အခါတစ်ချိန်တစ်ချိန်အနည်းဆုံးတဏှာကြီးအဖြစ်မရှိဘူးကြောင်းဝင်းနဲ့ထိုင်ရမယ်ဆိုတော့တဏှာကြီးမပြင်းချင်းကပြေးတည်ပြီးတော့ထိုင်နေရတော့တော်ပင်မရှိရတယ်အဲဒီကကြားလို့ရှိရင်ဟိုကအစ်စ်ပြီးတာတောက်နေတာ ချက်ပြီးကဲပြေးကဲနဲ့စောင့်နေတာပဲချက်ပြီးဒေါင်လေးဆိုဆိုတာနဲ့တခါလေတော့အထိုင်းကသူ့မြေကဖြစ်နေတာတော့အဲ့မှာပေါ်ပြီးတော့တက်တော့တက်တာဖြစ်လာတယ်အဲ့ဒီယောဂီတွေအများကြီးရှိတယ်ယောဂီအမြင်မျိုးတွေခွဲကြလို့တော့ကုန်နေဝေရမရှိပါဘူးအဲတော့အဲ့ဒီခါမျိုးမှာရော့ရဲတဲ့အိစက်စက်စိတ်မျိုးပေါ့အရှုံးပေးတဲ့စိတ်မျိုးမမွေးပဲနဲ့ ကာယိစဇီတိစအနပ္ပခတဥပ္ပထာပိတိစမိမိကိုယ်၌၎င်းအတက်၌၎င်းလက်ွက်ချင်းရှိရဲနဲ့စွန့်စားရမယ်တရားထုတ်လို့ရှိရင်ဒီလိုမခံတမ်းမှုမျိုးကတော့ပုံမြဲပါပဲပေါ်တတ်တာပါပဲပေါ်တတ်တဲ့မခံတမ်းမှုဒုက္ခဝေဒနာကိုကျော်လွန်သွားတဲ့အဖြစ်ပါပဲဒီခံသိထားပြီးတော့ရှုစဉ်ပေါ်ရဆင်းရဲကောင်းမှုပယ်ရမယ်ဆိုတဲ့အတိုင်းပါ တတ္တသအတိဘောရနိခာမူလဆိုတဲ့အတိုင်းနိုင်နေနေရှိမှဖို့လိုတယ်အဲဒီမှာခန္ဓာမှုတွေလုံမြောက်သွားတဲ့အထိနိုင်နေနေဖြစ်ဖို့ကတော့ဒီမခန္ဓာမှုဝေဒနာကိုသိဖို့လိုပါတယ်သိအောင်မှတ်တဲ့နေရာမှာကြိုးစားပြီးတော့စွစွမြဲမြဲရှိလေလေဒီပေါ်မှာစိုက်ကြရတယ်ဉာဏ်ကမပွင့်သေးဘူးဆိုလို့ရှိရင်တော့ ဘဲကနာတယ်ပြင်တယ်ကြိုက်တယ်ခဲတယ်ဆိုတာဒီအစွဲတွေဝင်ပြီးတော့ပို့ပြီးတော့စိတ်သက်ကြီးကြတတ်တယ်မလျှော့ရဘူးစိုက်မှမှလေးဒီနာလေးဒီဖြစ်လို့ရှိရင်နည်းနည်းလေးစိတ်ကလေးလျှော့ပြီးတော့နှုံးလျှော့ပြီးတော့မှအဲဒီမခံစားတဲ့သဘောပေါ်မှာအသာလေးနေတင်ပြီးတော့မှတစ်ခါတစ်ခါစိတ်နှုံးတင်ပြီးတော့မှတ်လိုက်မသက်သာဘူးဆိုလို့ရှိရင်စိတ်နှုံးလေးလျှော့မှတ်လိုက် နှုတ်တင်မှားလိုက်ဒီနှုတ်လေးလျှော့မှားလိုက်အဲ့ဒါလိုရတယ်အဲ့ဒါလိုလုပ်လို့မှမတက်တာလာဘူးဆိုလို့ရှိရင်ခဏထားလိုက်အောင်ကြည့်တွတ်ထားလိုက်ပြန်အဲမှတ်နေကြဟာကိုခါတိုင်းစူးစိုက်နေကြတယ်ပုံစံစူးစိုက်မှနားလာကြပြီဆိုလို့ရှိရင်အခါစိတ်နှုတ်တင်ပြီးတော့မှတ်လိုက်မတက်တာဘူးဆိုလို့ရှိရင်လျှော့မှတ်လိုက်အဲ့ဒါလိုချိန်မုံများစွာလုပ်လို့ရှိရင်နောက်ဝေဒနာလေးတွေတိတိလာတယ် တစ်ချက်မှတစ်ချက်တည်တယ်နှစ်ချက်မှတစ်ချက်တည်တာတိပါများတဲ့ခါကျတော့ဝေဒနာကြီးတက်တဲ့ကွက်တည်လာတာပဲအဲဒီခါကျဝေဒနာနိုင်လာပြီอืมရဲတာကြီးအမေမပြောက်ဘူးလို့ထင်တာကိုပျောက်သွားပြီဝေဒနာကြီးတရားဟုတ်ပါလားဆိုဒီဝေဒနာကြီးမှားတာတရားဟုတ်ပါလားဆိုပြီးတော့အားရတာပဲရဲတာပဲအဲ့ဒါဝိရိယခေါ်တယ်ဝိရိယဆိုတာရဲတာပဲဆိုတာတတိရှိတာအဲ့ဒါလိုရဲရဲနဲ့ဝိရိယဖြစ်ပေါ်လာတာနဲ့ပဲနောက်ထိုင်ရမှလည်းမကြောက်တော့ဘူး ကိုယ်တိုင်းအာယုံကိုမလွတ်တမ်းမှတ်နိုင်ရေးအတွက်ကြောင်းရဆိုင်မှုလည်းပဲတော်တော်လေးမြဲဆွဲလာတယ်။ပြီးတော့မခံစားတဲ့ဒုက္ခဝေဒနာတွေကိုလည်းပဲရင်ဆိုင်ရလာတယ်။ဟုတ်တယ်လေ။ပွဲကတိုးသွားတော့အခက်အခဲကျော်သွားတဲ့ခါကျတော့ငါကသွတ်ဆုံးသွတ်ဆုံးဖြစ်နေတဲ့တတိကြောင့်ဟာကျော်သွားတယ်ဆိုတော့တတိရှိလာတာကိုရဲလာတာပေါ့နော်။အဲ့ဒီအစဉ်လောက်ရောက်လာရင်ပဲတတိလည်းပဲထူးခြားခြား ကောင်းလာပါပြီပေါ်တိုင်းအာယုံမလွတ်တမ်းစွစွမြင်းမြင်းနဲ့မှတ်နိုင်လာပြီမှတ်နိုင်တော့စိတ်စဉ်ကိလေသာတွေမုံရနာနဲ့တိတ်ထင်ရှားတယ်မိတယ်လွတ်တာတွေမရှိသလောက်နောက်စွစွမြင်းမြင်းလည်းပဲရှိရရှိရမှာရှိကြတဲ့စိတ်ကလေးကက်ကကြနေတဲ့တမာရီလည်းပဲဖြစ်လာတာပဲအဲဒီခါကျတော့ရှုတရားအာယုံကနေပြီးတော့စိတ်ကလေးကွာသွားတာဟသွားတာရွေ့သွားတာလွင့်သွားတာမရှိဘူးချက်ကလေးချက်ကလေးလည်းခါလေးကတ်နေတော့တာစိတ်ကော ဓမ္မကိလေသာကြီးရှင်းသွားတာပေါ့ဒါတိစိတ်တွေရှင်းသွားတော့အနှောက်အယှက်တွေရှင်းသွားတော့မြင်နိုင်ရဲ့လို့နင့်နေတဲ့တရားဟာခုနဒုက္ခသစ္စာထဲတဲ့တရားတွေပေါ့လေကြုံကျုပ်ဆက်ကုန်လို့ပေါ့ဘယ်လောက်ပဲနင့်နေနေနေပေါ်လွင်လာတယ်ရှိစရာလေးရတစ်ခုရှိတာတစ်ခုကွဲလာတယ်ဆက်မှနေလို့ခုနအတိုင်းရှင်းနေလို့ရှိရင်ဒါကြောင့်ကျိုးဆက်ပြီးသိလာတယ်ဘယ်လောက်ပဲ နဲ့ပင်မယ်လို့ပေါ်လွဲလာတယ်ညောင်းမှာတခါလေးဆိုင်တာတောင်းကျိုးတဲ့တရားတွေကိုမျက်စိရဲ့သဘောပဲဆိုတာသိလာတယ်ဒီနည်းနဲ့ပဲအစစ်စစ်ဆက်ဆက်တဲ့ခါလေးဉာဏ်ကြီးပွင့်သွားတာတော့သူ့ပါကတဆိုတာသိပေါ်လွဲလာတာတရားတွေရှင်းရှင်းလေးသိလာတယ်လို့ပြောဆိုလိုပါတယ်ယုံနာပြီးတော့ယုံနာမသိတဲ့အဝိဇ္ဇာကောင်းပြတ်ကြသွားတော့ကြောင်းကျိုးသိလို့ရှိရင်ကြောင်းကျိုးမသိတဲ့အဝိဇ္ဇာကောင်းပြတ်ကြသွားတာအမြဲတာဆင်းရဲတာသူသဘောတိုင်းကြီးဖြစ်တာမသိလို့ရှိရင်သူသိသွားတော့ အဲ့ဒါကြီးတည်ရှင်းတည်ရှင်းမတိမအဝိဇ္ဇာတွေဖြတ်ဖြတ်ဖြတ်ဖြတ်ကြနေတာသိရှင်းတယ်အဲ့ဒါကိုကျမ်းဂန်များမှာပြထားတဲ့ဒီလိုအမှန်မတိမအဝိဇ္ဇာကြီးကောင်းပြစ်စားပြီးတော့အမှန်တိမအဝိဇ္ဇာကြီးဖြစ်လာရတာဟာပฏิဘက်ကဝိကမနိနဂามိရောဝိဓမ္မောသူပါကတော်ဘဝရာလို့ဆိုထားတယ်ပฏิဘက်ကဝိကမနိန န့်ကျင်တဲ့အနှောက်အယှက်အဟတာကိလေသာတရားစုကင်းကွာမှုကြောင့်ဟောကင်းကွာသွားမှကံမိရပိဓမ္မောရှိစရာအာယုံတရားတွေကဘယ်လောက်ပဲနည်းနည်းစီတာဟုတ်သူပါကတော်ကိုရကောင်းကောင်းကြီးပေါ်လွင်ထင်ရှားပါသည်ကောင်းကြီးပေါ်လွင်ထင်ရှားတယ်ဆိုတော့အကြောင်းပြထားတယ်ပြိပက္ခဥက္ကမနိနာတို့ပြထားတယ် အဲလိုအတိကလေးတွေဖြစ်လာတော့ပို့ပြီးတော့တတ္တတရားကြီးဖြစ်လာတယ်ပို့ပြီးတော့လည်းပဲဒီတရားကိုတိုးပြီးတော့လှုပ်ရှင်လာတယ်သန္တာကြီးလည်းပို့ပြင်းကြလာတယ်ကုရိယာလည်းပို့ကောင်းလာတယ်ပို့ပြီးတော့ကျောင်းကျစိုက်နေလို့ပေါ့ဒီတော့အလိုလိုလည်းပဲကျောင်းကျစိုက်နေလို့ဖြစ်လာအရှင်ရကုရိယာအရှင်ရလာတော့တတိယလည်းအရှင်ရလာပြီသမာဓိကလည်းပဲအရှင်ရလာကြပြီအဲဒီလို သင်ရလာတဲ့အခါမှာအာရထဝိရိယဆိုတာဖြစ်လာတယ်အာရထဝိရိယဆိုတာပဋိဒဝိရိယပေါ့မြင့်တက်လာတဲ့ဝိရိယရာဝတ္ထုတစ်ခုကိုအောက်ကနေဆွဲမတင်လိုက်တဲ့အခါရနေတာလည်းမဟုတ်ဘူးအောက်ကျသွားတယ်လည်းမဟုတ်တစ်ဖြည်းဖြည်းမြင့်တက်လာတာအဲဒီလိုမြင့်တက်ပါများလာရဲ့ကြည့်ကုန်လာတယ်ပြိပုံနာဝိရဖြစ်လာတယ်အဲဒါอืม ပရကမဝိရိယပရကမဓာတုလို့ခေါ်တယ်အစဉ်စဉ်တိုး၍ပန်းနဲ့ရောက်တဲ့ဒီကျိုးပန်းအထုတ်မှုတဲ့အစဉ်စဉ်တိုးလာတာနော်သူ့ရဲ့ခြေပိုင်းကတတ္တတရားအားကောင်းမှုလိုပါတယ်သန္တာကျင့်ကြဖို့လိုပါတယ်တတ္တနဲ့သန္တာအားကောင်းလို့ရှိရင်ဝိရိယဖြစ်လာတာပဲဝိရိယဖြစ်လာပြီဆိုလို့ရှိရင်သတိသမารီကြီးလည်းပဲလာတော့တာပဲသတိသမารီကပညာဖြစ်လာတယ်